မောဒတာဝဒောရဒောသမန္တမုဒ္ဒတာမောဒတာဝဒောရဒောသမန္တမုဒ္ဒတာနမောဒတာဘဝဒောရဒောသမန္တမုဒ္ဒတာအဘိဓမ္မပိဒကဓမ္မပစ္စနိယဒုက္ခအထာနာပါဠိမောဒတာဝဒောရဒောသမန္တမုဒ္ဒတာမောဒတာဝဒောရဒောသမန္တမုဒ္ဒတာမောဒတာဘဝဒောရဒောသမန္တမုဒ္ဒတာဟေတုဒုက္ခပရိစ္ဆာအတိဝါဒပစ္စယဒုက္ခဟေတု နာယေတုံဓမ္မံဒိဋ္ဌာနာယေတုဓမ္မောဥပ္ပဇ္ဇတိဧတုပင်စေယနာယေတုံဧကံကဏံဒိဋ္ဌာတယောကန္တာစိတ်တသမုဋ္ဌာနိသရူပံပိယလာဒွေခဏိပဋိစ္ဆာဒွေခန္ဓာစိတ်တသမုဋ္ဌာနိသရူပံပရိတန်ဒိဋ္ဌိနေပိယလာယာဝမဟာဘူတာနာဟိတုံဓမ္မံဒိဋ္ဌာနာနာဟိတုဓမ္မောဥပ္ပဇ္ဇတိဧတုပင်စေယ နာဟေတုခာနေပဋိစ္စာဟေတုပရိသနိကနေပေယလာနာဟေတုံဓမ္မံပဋိစ္စာနာဟေတုဇာနာနာဟေတုဇာဓမ္မဥပ္ပေဇံတိဟေတုပစ္စယနာနာဟေတုံဓမ္မံပဋိစ္စာနာနာဟေတုဓမ္မောဥပ္ပေဇတိဟေတုပစ္စယနာနာဟေတုံဓမ္မံဒိသနာဟေတုဓမ္မောပိစတိဟေတုပစ္စယနာနာဟေတုံဓမ္မံဒိသနာဟေတုဇာ နာနာယေတုဇာတမဥပ္ပဇံတိယေတုပစ္စယနာယေတုံဇာနာ နာယေတုံဇာဓမ္မံသိဇာနာယေတုဓမ္မောဥပ္ပဇတိယေတုပစ္စယနာဟေတုံဇာနာ နာဟေတုံဇာဓမ္မံဒိဋ္ဌာနာနာဟေတုဓမ္မောပိစတိဟေတုပိစယနာဟေတုံဇာနာနာဟေတုံဇာဓမ္မံဒိဋ္ဌာနာဟေတုဇာ ဒါနာဟေတုဇာဓမ္မဥပိသန္တိဟေတုပစ္စယသံခိတံဟေတုယာနဝအာရမေနဝအဘိယလာအဝိကတေနဝအာဇာတဝါရံပိပေယလာတံပြုတ်တဝါရံပိပရိဇဝါရတတိတံဧဝံဝိထာရိတဗံဟေတုအာရမဏဒါနာဟေတုဓမ္မောနာနာဟေတုဒါနမတဟေတုပစ္စေနာပစ္စယော နာနာဟိတုဓမ္မောနာဟိတုသာဓမ္မတာဟိတုပစ္စေနာပစ္စေယောနာနာဟိတုဓမ္မောနာဟိတုသာသာနာနာဟိတုသာသာဓမ္မတာဟိတုပစ္စေနာပစ္စေယောနာဟိတုဓမ္မောနာဟိတုသာဓမ္မတာရမဏပစ္စေနာပစ္စေယောနာဟိတုဓမ္မော နာနာဟိတုသာဓမ္မတာရမဏပစ္စေနာပစ္စေယောနာဟိတုဓမ္မောနာဟိတုသာသာ နာနာဟိတုံသာဇာဓမ္မတာရမဏပစ္စေနာပစ္စေယောနာနာဟိတုဓမ္မောနာနာဟိတုသာဓမ္မတာအာရမဏပစ္စေနာပစ္စေယောနာနာဟိတုဓမ္မောနာဟိတုသာဓမ္မတာရမဏပစ္စေနာပစ္စေယောနာနာဟိတုဓမ္မောနာဟိတုသာဇာနာနာဟိတုသာဇာဓမ္မတာအာရမဏပစ္စေနာပစ္စေယောနာဟိတုဇာနာနာဟိတုဇာဓမ္မာနာဟိတုသာဓမ္မတာရမဏပစ္စေနာပစ္စေယောနာဟိတုဇာနာ နာနာဟိတုဇာဓမ္မနာနာဟိဒုဒ္ဓဓမ္မတာရမဏပစ္စေနာပစ္စယောနာဟိတုဇာနာနာဟိတုဇာဓမ္မနာဟိဒုဒ္ဓဇာနာနာဟိဒုဒ္ဓဇာဓမ္မတာအာရမဏပစ္စေနာပစ္စယောတံခိတံဟေတုယာတိနိအာရမဏေနဝအပိယလာအဝိကတိနဝယထာကုသလတိကေပညာဝါရံဧဝံဝိထာရိတဗံတာဟိတုကာတုကပရိဇာတိဝါရပစ္စယသုက္ခဟေတု နာသဣတုကံဓမ္မံဒိသနာသဣတုကောဓမ္မောပိသတိဣတုပိစယဝိဇကိသာသတံဩရိသာသကတံမောဟံဒိသစိတ်တသမုဋ္ဌာနံရူပံဧကမဘူတံဒိသတယောမဘူတာပေယလာဒွေမာဘူတေဒိသဒွေမာဘူတာမဟာဘူတေဒိသစိတ်တသမုဋ္ဌာနံရူပံကရတာရူပံဥပါဒာရူပံနာသဣတုကံဓမ္မံဒိသနာအာဟိတုကော ဓမ္မောဥပ္ပိသတိဟေတုပစ္စယဝိသိကိစ္စသာကတံဥဒိစ္စသာကတံမောဟမတိစ္စသာမြုပ်တကာခန္ဓာပဋိသန္ဓေကနေဝဋ္ထုံမတိစ္စသာယေတုကာခန္ဓာနာသာယေတုကံဓမ္မံတိစ္စနာသာယေတုကောဇာနာအာဟေတုကောဇာဓမ္မဝေသန္တိဟေတုပစ္စယနာအာဟိတုကံဓမ္မံဒိသနာဟိတုကောဓမ္မောပိသတိဟိတုပစ္စယဒီနိ နာတယေတုကံဇာနာအေတုကံဇာဓမ္မံဒိဇာနာတယေတုဘောဓမ္မောဥပ္ပဇ္ဇတိအေတုပစ္စယနာတယေတုကံဇာနာအေတုကံဇာဓမ္မံဒိဇာနာအေတုဘောဓမ္မောဥပ္ပဇ္ဇတိအေတုပစ္စယနာတယေတုကံဇာနာအေတုကံဇာဓမ္မံဒိဇာနာတယေတုကောဇာနာအေတုကောဇာဓမ္မောဥပ္ပဇ္ဇန္တိအေတုပစ္စယတံခိတံဧတုယာနဝအာရမေသဗေယလာအဝိကတိနဝ အာဇာတဝါရံပိမေယလာတံပြုတ်တဝါရံပိရိဇဝါရတတိတံဧဝံဝိထာရိတဗံဣတုအာရမဏနာသာဣတုကောဓမ္မော နာသာဣတုကတာဓမ္မသာဣတုပိစေနာပိစယောနာသာဣတုကောဓမ္မော နာဣတုကတာဓမ္မသာဣတုပိစေနာပိစယောနာသာဣတုကောဓမ္မောနာသာဣတုကတာသာနာအာဣတုကတာသာဓမ္မသာဣတုပိစေနာပိစယော နာအာဟိတုကဓမ္မောနာအာဟိတုကသာဓမ္မတာဟိတုပစ္စေနာပစ္စယောတိနိနာသာဟိတုကဓမ္မောနာသာဟိတုကသာဓမ္မတာအာရမဏပစ္စေနာပစ္စယောတံခိတံဟိတုယာသအာရမဏေနဝပိယလာအဝိတေနဝယထာကုသလတိကေပညာဝါရံဧဝံဝိဓာရိတပံဟေတုတံပြုတ်တာဒုက္ခပရိစ္ဆာဝါရနာဟေတုတံပြုတ်တံဓမ္မံပရိစ္ဆာ နာဟိတုသံယုတ်သောဓမ္မောဩဝိဇတိဧတုပစ္ဆေယနာဟိတုသံယုတ်တံဓမ္မံသစ္စာနာဟိတုဝိပယုတ်သောဓမ္မောဝိဇတိဧတုပစ္ဆေယနာဟိတုသံယုတ်တံဓမ္မံသစ္စာနာဟိတုသံယုတ်သောသာနာဟိတုဝိပယုတ်သောသာဓမ္မဩဝိဇတိဟိတုပစ္ဆေယနာဟိတုဝိပယုတ်တံဓမ္မံသစ္စာနာဟိတုဝိပယုတ်သောဓမ္မောဝိဇတိဧတုပစ္ဆေယ နာဟိတုဝိမြုံဒနာမံဒိသာနာဟိတုသာမြုံသောဓမ္မောပိစတိဟိတုပစ္စယနာဟိတုဝိမြုံဒနာမံဒိသာနာဟိတုသာမြုံသောသာနာဟိတုဝိမြုံသောသာဓမ္မာဥပိစတိဟိတုပစ္စယနာဟိတုသာမြုံတင်သာနာဟိတုဝိမြုံတင်သာဓမ္မံဒိသာနာဟိတုအမြုတ်တော်ဓမ္မောဝိဇတိဟေတုပိစယတိနိတံခိတံဟေတုယာနဝအာရမေသဗေယလာ အဝိကတိနဝသာဇာတဝါရိပိမေယလာပညာဝါရိပိတဗ္ဗတဝိတာရိတပံဟေတုသာဟေတုကာတုကပရိဇဝါရနာဟေတုံဇေဝနာအာဟေတုကံသာဓမ္မံဒိသနာဟေတုဇေဝနာအာဟေတုကောသာဓမ္မောဥပ္ပဇတိဟေတုပစ္စယနာဟေတုံဇေဝနာအာဟေတုကံသာဓမ္မံဒိသနာအာဟေတုကောဇေဝ နာနာဟိတုဇာဓမ္မောဝိဇတိဟိတုဝိဇယနာဟိတုံစေဝနာအာဟိတုကံဇာဓမ္မံဒိဇာနာဟိတုစေဝနာအာဟိတုကောဇာနာဟိတုကောစေဝနာနာဟိတုဇာဓမ္မောဝိဇတိဟိတုဝိဇယနာအာဟိတုကံဇေဝနာနာဟိတုံဇာဓမ္မံဒိဇာနာအာဟိတုကောဇေဝနာနာဟိတုဇာ ဓမ္မောဥပ္ပဇတိဟိတုပိစေအနာဟိတုကံစေဝနာနာဟိတုံသဓမ္မံဒိသာနာဟိတုစေဝနာဟိတုကောဇာဓမ္မောဥပ္ပဇတိနဟိတုပိစေယနာအာဟိတုကံစေဝနာနာဟိတုံသဓမ္မံဒိသာနာဟိတုစေဝနာအာဟိတုကောဇာနာအာဟိတုကောစေဝနာနာဟိတုဇာဓမ္မာဥပ္ပဇာတိဟိတုပိစေယနာဟိတုံစေဝနာအာဟိတုကံဇာ နာအာဣတုကံစေဝနာနာဟေတုံသတမံဒိဋ္ဌာနာဣတုဇေဝနာဣတုကောဇာဓမ္မောဝိဇတိဣတုဝိဇယတိနိတံခိတံဣတုယာနဝအာရမေနဝဘေယလာအဝိရေနဝအာဇာတဝါရိမိဘေယလာပညာဝါရိမိသဘာဒဝိဒါရောဟေတုဟေတုသံယုတ်တာတုကပရိစ္ဆာဝါရာ နာဟိတုံဇေဝနာဟိတုဝိပြုတ်တင်ဇာဓမ္မံဒိဇာနာဟိတုဇေဝနာဟိတုဝိပြောသောဇာဓမ္မောဝိဇတိဟိတုပစ္စယနာဟိတုံဇေဝနာဟိတုဝိပြုတ်တင်ဇာဓမ္မံဒိဇာနာဟိတုဝိပြုတ်သောဇေဝနာနာဟိတုဇာဓမ္မောဝိဇတိဟိတုပစ္စယနာဟေတုံဇေဝနာဟေတုဝိပြုတ်တေံဇာဓမ္မံဒိဇာနာဟေတုဇေဝနာဟေတုဝိပြုတ်တော်ဇာနာဟေတုဝိပြုတ်တော်ဇေဝ နာနာဟိတုဇာဓမ္မဝိဇန္တိဟိတုပစ္စယနာဟိတုဝိပြုတ်တံစေဝါနာနာဟိတုံဇဓမ္မံဒိဇာနာဟိတုဝိပြုတ်တော်စေဝါနာနာဟိတုဇာဓမ္မဝိဇတိဟိတုပစ္စယနာဟိတုဝိပြုတ်တံစေဝါနာနာဟိတုံဇဓမ္မံဒိဇာနာဟိတုဇေဝါနာဟိတုဝိပြုတ်တော်ဇာဓမ္မဝိဇတိဟိတုပစ္စယ နာယေတုဝိပြုတ်တင်စေဝါနာနာယေတုံသာဓမ္မပဋိဇာနာယေတုစေဝါနာယေတုဝိပြုတ်တော်သာနာယေတုဝိပြုတ်တော်စေဝါနာနာယေတုသာဓမ္မဝိဇာနိယေတုပစ္စယနာယေတုံစေဝါနာယေတုဝိပြုတ်တင်သာနာယေတုဝိပြုတ်တင်စေဝါနာနာယေတုံသာဓမ္မပဋိဇာနာယေတုစေဝါနာယေတုဝိပြုတ်တော်သာဓမ္မောဝိဇတိဟေတုပစ္စယတိနိတံခိတံ ဟေတုယာနဝပေအလာအဝိဒေနဝသဗ္ဗတာဝိဒါရောနာယေတုတာယေတုကာတုကပရိဇာတိဝါရနာယေတုနာသာယေတုကံဓမ္မံပရိဇာနာယေတုနာသာယေတုကောဓမ္မောဥပ္ပဇတိယေတုပစ္စယဧကမဘုဒ္ဓံပရိဇာတယောမဘုဒ္ဓပေအလာနာဟေတုနာသာယေတုကံနာမံပရိဇာနာယေတုနာအာယေတုကောဓမ္မောဥပ္ပဇတိယေတုပစ္စယပတိတံဒိဋ္ဌိ ဝတ္ထုံပရိစ္ဆာနာဟိတုသာဟိတုကခန္ဓာနာဟိတုနာသာဟိတုကံဓမ္မံပရိစ္ဆာနာဟိတုနာသာဟိတုကောဇာနာဟိတုနာအာဟိတုကောဇာဓမ္မာဥပ္ပိဇာတိဟိတုပစ္စယနာဟိတုနာဟိတုကံဓမ္မံပရိစ္ဆာနာဟိတုနာအာဟိတုကောဓမ္မောပိသတိဟိတုပစ္စယနာဟိတုနာအာဟိတုကံဓမ္မံဒိသနာဟိတုနာအာဟိတုကောဓမ္မောဥပိသတိဟိတုပစ္စယ နာဟိတုံ နာဟိတုကံဓမ္မံဒိသနာဟိတုနာတာဟိတုကောဇာနာဟိတုနာအာဟိတုကောဇာဓမ္မာဥပိ္ပဇံတိဟိတုပိစယနာဟိတုံနာတာဟိတုကံဇာနာဟိတုံနာဟိတုကံဇာဓမ္မံဒိသနာဟိတုနာတာဟိတုကောဓမ္မောဥပိ္ပဇတိဟိတုပိစယနာဟိတုံနာတာဟိတုကံဇာနာဟိတုံနာဟိတုကံဇာဓမ္မံဒိသနာဟိတုနာ နာအာယေတုကောဓမ္မောဥပိသတိဟေတုပစ္စယနာဟေတုံနာသဟေတုကံဇာနာဟေတုံနာဟေတုကံဇာဓမ္မပတိဇာနာဟေတုနာသဟေတုကောဇာနာဟေတုနာဟိတုကောဇာဓမ္မဝိဇန္တိဟိတုပိစယသံခိတံဟိတုယာနဝအာရမဏိသတ္တာရိပေယလာအဝိကတိနဝရာဇာတဝါရံပိပေယလာတံပြုဒ္ဓဝါရံပိပရိစ္ဆဝါရတတိတံအာရမဏ နာယေတုနာသာယေတုကောဓမ္မောနာယေတုတာနာသာယေတုကသာရမသာရမနာပိစေနာပိစယောနာဟေတုနာသာယေတုကောဓမ္မောနာဟေတုတာနာအာဟေတုကသာဓမ္မတာအာရမနာပိစေနာပိစယောနာဟေတုနာဟေတုကောဓမ္မောနာဟေတုတာနာဟေတုကသာဓမ္မတာအာရမနာပိစေနာပိစယောနာဟေတုနာဟေတုကောဓမ္မောနာဟေတုတာနာသာဟေတုကသာဓမ္မတာ အာရမဏပစ္စေနာပင်စေယောတံခိတံအာရမေသတာရိပေယလာအဝိကတိတတဟေတုကောစကနိတိတံသပစ္စေယတုကပရိစ္ဆာတိပရိစ္ဆာပရိစ္ဆာတိဝါရနာအပစ္စေယံဓမ္မံဒိသနာအပစ္စေယောဓမ္မောပိစတိဟေတုပိစယဟေတုယာဧကံသဗ္ဗတာဝိထာရောနာအပစ္စေယဓမ္မောနာအပစ္စေယဓမ္မတာဟေတုပိစေနာပိစယော နာသပိစယောဓမ္မော နာအပိစယတာဓမ္မတာရမဏပိစေနာပိစယောတံခိတံဟေတုယာဧကံအာရမေရုယသဘာဒဝိဒါရောသင်္ကတတုကပရိစ္ဆာဝါရနာအသင်္ကတဓမ္မံပရိစ္ဆာနာသင်္တော်ဓမ္မောဝိဇတိတုဝိဇယဟေတုယာဧကံသပိစယဒုက္ခတတိတံသာတိရတနာဒုက္ခပရိစ္ဆာဝါရ နာသာနိရတနံဓမ္မံပစ္ဆာနာသာနိရတနောဓမ္မောပိစတိဟေတုပိစယနာသာနိရတနံဓမ္မံပစ္ဆာနာနိရတနောဓမ္မောပိစတိဟေတုပိစယနာသာနိရတနံဓမ္မံပစ္ဆာနာသာနိရတနောသာနာအာနိရသနောဇာဓမ္မဥပိသံတိဟေတုပစ္စယသံခိတံဟေတုယာတိနိသဗ္ဗတိကဒုက္ခ ပရိဇာတိဝါရဏသဗ္ဗတိကနာမပရိဇာနသဗ္ဗတိကောဓမ္မောဝိဇ္ဇတိဟေတုပစ္စယနာသဗ္ဗတိကံဓမ္မံပရိဇာနာအပ္ပတိကောဓမ္မောဝိဇ္ဇတိဟေတုပစ္စယနာသဗ္ဗတိကံဓမ္မံပရိဇာနာသဗ္ဗတိဝောဇာနာ အပ္ပတိဝောဇာဓမ္မဥပ္ပဇာတိဟေတုပစ္စယနာအပ္ပတိကံဓမ္မံပရိဇာနာအပ္ပတိကောဓမ္မောဝိဇ္ဇတိဟေတုပစ္စယတိနိ နာသပတိကံသာနာအပတိကံသာဓမ္မံဒိဋ္ဌာနာသပတိရောဓမ္မောဝိဇ္ဇတိဟေတုပိစေယာတိနိတံခိတံဟေတုယာနဝအာရမဏိဧကံအာဇာတဝါရံပိမေယလာတံမြုတ်တဝါရံပိပရိဇဝါရာတရိတံနာသပတိကောဓမ္မောနာသပတိကတာဓမ္မတာဟေတုပိစေနာပိစေယောနာသပတိကောဓမ္မောနာအပရိကတာဓမ္မတာ ဣတုပိစေနာပိစယောနာသပတိကောဓမ္မော နာသပတိကသာသာနာအပတိကသာသာနမတာဟိတုပိစေနာပိစယောနာသပတိကောဓမ္မော နာသပတိကသာနမတာရမနာပိစေနာပိစယောနာအပတိကောဓမ္မောနာသပတိကသာနမတာအာရမဏပိစေနာပိစယောတံခိတံဟေတုယာဒီနိအာရမဏေတွေတိပိယသတ္တာရိပိယလာ အာဝိကတိနဝ ရူပီတုကပရိစ္ဆဝါရနာရူပိဏမံဒိသနာရူပီဓမ္မောဥပ္ပဇတိဟေတုပစ္စယနာရူပိဏမံဒိသနာရူပီဓမ္မောဥပ္ပဇတိဟေတုပစ္စယနာရူပိဏမံဒိသနာရူပိဇာနာ ရူပိဇာဓမ္မောဥပ္ပဇန္တိဟေတုပစ္စယနာအရူပိဏဓမ္မံဒိသနာရူပီဓမ္မောဥပ္ပဇတိဟေတုပစ္စယနာရူပိဏဓမ္မံဒိသနာရူပီဓမ္မောဥပ္ပဇတိဟေတုပစ္စယ နာအရူပိန်ဓမ္မပတိဇာနာရူပိဇာနာရူပိဇာဓမ္မဥပ္ပိဇန္တိဟေတုပစ္စယနာရူပိဇာနာရူပိဇာဓမ္မပတိဇာနာရူပိဓမ္မဥပ္ပိဇတိဟေတုပစ္စယနာရူပိဇာနာရူပိဇာဓမ္မပတိဇာနာရူပိဓမ္မဥပ္ပိဇတိဟေတုပစ္စယနာရူပိဇာနာရူပိဇာဓမ္မပတိဇာနာရူပိဇာ နာရူပိဇာဓမ္မဝိဇန္တိဟေတုပစ္စယသံခိတံဟေတုယာနဝ အာရမဏေတိနိပေယလာအဝိကတိနဝအာဇာတဝါရေပိပေယလာပညာဝါရေပိသဘာဒဝိဒါရော လောကိယဒုက္ခပရိဇာဝါရနာလောကိယံဓမ္မံဒိသနောလောကိယောဓမ္မောဝိဇတိဟေတုပစ္စယနာလောကိယံဓမ္မံဒိသနာလောကုတ္တရောဓမ္မောဝိဇတိဟေတုပစ္စယ နာလောကိယံဓမ္မံဒိသာနာလောကိယောသာနာလောကုတ္တရသာဓမ္မဥပိသံတိဟေတုပစ္စယနာလောကုတ္တရံဓမ္မံဒိသာနာလောကုတ္တရောဓမ္မဥပိသတိဟေတုပစ္စယနာလောကိယံသာနာလောကုတ္တရင်သာဓမ္မံဒိသာနာလောကုတ္တရောဓမ္မဥပိသတိဟေတုပစ္စယသံခိတံဟေတုယပင်သာအာရမေတုေဘေယလာ အာဝိဒေပင်သာသာဘာဒဝိဒါရောကေနစီဝိညေယဒုက္ခ သစ္စာဝါဒနာဂေနာစီဝိညေယံဓမ္မံပဋိစ္ဆာနာဂေနာစီဝိညေယောဓမ္မောဥပ္ပိသတိဟေတုပစ္စယနာဂေနာစီဝိညေယံဓမ္မံပဋိစ္ဆာနာနာဂေနာစီဝိညေယောဓမ္မောဥပ္ပိသတိဟေတုပစ္စယနာဂေနာစီဝိညေယံဓမ္မံပဋိစ္ဆာနာဂေနာစီဝိညေယောသာနာနာဂေနာစီဝိညေယောသာဓမ္မဥပ္ပိသန္တိဟေတုပစ္စယ နာနာကေနစီဝိညေယံဓမ္မံဒိသနာနာကေနစီဝိညေယောဓမ္မောပိစတိဟေတုပိစယတိနိနာကေနစီဝိညေယံသနာနာကေနစီဝိညေယံသဓမ္မံဒိသနာကေနစီဝိညေယောဓမ္မောပိစတိဟေတုပိစယတိနိတံခိတံဟေတုယာနဝပေယလာအဝိကတိနဝသဘာဒဝိထာရောဇူလန္တရဒုကံနေတိတံအာတဝဒုက ပရိဇာဝါဒနောအာသွင်ဓမ္မပရိဇာနောအာသောဓမ္မောပိစတိဟိတုပိစယနောအာသွင်ဓမ္မပရိဇာနာနောအာသောဓမ္မောပိစတိဟိတုပိစယနောအာသွင်ဓမ္မပရိဇာနောအာသောဇာနာနောအာသောဇာဓမ္မောပိစန္တိဟိတုပိစယနာနောအာသွင်ဓမ္မပရိဇာနာနောအာသောဓမ္မောဥပိစတိဟိတုပိစယဒိနိနောအာသွင်ဇာနာနောအာသွင်ဇာဓမ္မပရိဇာ နောအာသောဓမ္မောပိစတိအတုပစ္စယနောအာသဝင်္ဇာနာ နောအာသဝင်္ဇာဓမ္မပဋိစ္စနာနောအာသောဓမ္မောပိစတိအတုပစ္စယနောအာသဝင်္ဇာနာနောအာသဝင်္ဇာဓမ္မပဋိစ္စနောအာသောဇာနာနောအာသောဇာဓမ္မာဥပိ္ပဇန္တိဟေတုပိစေယသံခိတံဟေတုယာနဝအာရမဏေနဝပေယလာအဝိကတိနဝသဘာဒဝိဒါရောသာသဝတုက ပရိဇာဝါရနာသာသွင်ဓမ္မံဒိသနာသာသောဓမ္မောဥပိသတိအတုပစ္စယနာသာသဝေဓမ္မံဒိသနာနာသောဓမ္မောဥပိသတိအတုပစ္စယနာသာသဝေဓမ္မံဒိသနာသာသောသာနာနာသောဇာဓမ္မဥပိသံဒီတုပိစေယနာနာသဝင်းဓမ္မံဒိဋ္ဌာနာနာသောဓမ္မောဥပိသတိအတုပိစေယ နာသာသွင်ဇာနာအနာသွင်ဇာဓမ္မပဋိဇာနာအနာသောဓမ္မဥပိစတိဟေတုပိစေယသံခိတံဟေတုယာပင်ဇာအာရမဏိရိပိယလာ အဝိကတိပင်ဇာအဘာဒဝိဒါရော အာသောတံပြုံဓာတုကပရိစ္ဆဝါရနာအာသောတံပြုံဓာဓမ္မံပိစ္ဆာနာအာသောတံပြုံသောဓမ္မောပိစ္ဆတိအတုပိစ္ဆယနာအာသောတံပြုံဓာဓမ္မံပိစ္ဆာနာအာသောဝိပြုံသောဓမ္မောပိစ္ဆတိအတုပိစ္ဆယ နာအာသောတံမြုပ်တံဓမ္မံပိသနာအာသောတံမြုပ်သောသာနာအာသောဝိပြုံသောသာဓမ္မာဥပိ္ပဇာတိဟေတုပိစယနာအာသောဝိပြုံတံဓမ္မံပိသနာအာသောဝိပြုံသောဓမ္မောဥပိ္ပဇတိဟေတုပိစယနာအာသောဝိပြုံတံဓမ္မံပိသနာအာသောတံမြုပ်သောဓမ္မောဥပိ္ပဇတိဟေတုပိစယနာအာသောဝိပြုံတံဓမ္မံပိသနာအာသောတံမြုပ်သောသာ နာသွားဝိပြုတ်သောဇာဓမ္မဥပိသံတိဟေတုပိစယနာအာသွားတံပြုတ်တင်သာနာအာသွားဝိပြုတ်တင်သာဓမ္မပိဋ္ဌာနာအာသွားတံပြုတ်သောဓမ္မဥပိသတိတုပိစယနာအာသွားတံပြုတ်တင်သာနာအာသွားဝိပြုတ်တင်သာဓမ္မပိဋ္ဌာနာအာသွားဝိပြုတ်တော်ဓမ္မောဝိသတိအတုပိစယနာအာသွားတံပြုတ်တင်သာနာအာသွားဝိပြုတ်တင်သာဓမ္မံပိစာ နာအသောတံမြုပ်သောဇာနာအသောဝိမြုပ်သောဇာဓမ္မဥပ္ပဇန္တိဟေတုပစ္စယံသံဂိတံဟေတုယာနဝအာရမဏိသပေယလာ အာဝိကတိနဝသဘာဒဝိဒါရောအာတဝတာတဝတုကပရိဇာဝါရနာအာတဝင်စေဝနာအနာတဝင်သဓမ္မပိဋ္ဌာနာအာသောစေဝနာနာသောဇာဓမ္မော အဝိဇ္ဇတိဟေတုဝိဇ္ဇာနာအာသွင်ဇေဝနာနာသွင်ဇာဓမ္မံဒိဋ္ဌာနာအနာသောဇေဝနာနောဇာအာသောဓမ္မောဝိဇ္ဇတိဟေတုပစ္စယနာအာသွင်ဇေဝနာအနာသွင်ဇာဓမ္မံဒိဋ္ဌာနောအာသောဇေဝနာအနာသောဇာနာအနာသောဇေဝနာနောဇာအာသောဇာဓမ္မဝိဇ္ဇတိဟေတုပစ္စယနာအနာသွင်ဇေဝနာနောဇာအာသွင်ဓမ္မံဒိဋ္ဌာနာအနာသောဇေဝ နာနောဇာအာသောဓမ္မောဝိဇတိအတုပစ္စယနာနာသဝင်စေဝနာနောဇာအာသဝင်ဓမ္မံဒိဇာနာနာသောနာအာသောစေဝနာနာသောဇာဓမ္မောဝိဇတိအတုပစ္စယနာနာသဝင်စေဝနာနောဇာအာသဝင်ဓမ္မံဒိဇာနာအာသောစေဝနာနာသောဇာနာနာသောစေဝနာနောဇာအာသောဇာဓမ္မာ ဩဝိဇာတိဟိတုပိစေဟာနာအာသဝင်စေဝါနာနာသဝင်သာနာနာသဝင်စေဝါနာနောအာသဝင်သာဓမ္မံဒိဋ္ဌာနာအာသောစေဝါနာနာသောဇာဓမ္မောဝိဇတိဟိတုပိစေဟာနာအာသဝင်စေဝါနာနာသဝင်သာနာနာသဝင်စေဝါနာနောဇာအာသဝင်ဓမ္မံဒိဋ္ဌာနာနာသောစေဝါနာနောဇာသောအာသောဓမ္မောဝိဇတိဟိတုပိစေဟာနာအာသဝင်စေဝါ နာအနာသဝင်္ဇာနာအနာသဝင်စေဝနာနောအာသဝင်္ဇာဓမ္မံဒိဇာနာအာသောစေဝနာအနာသောဇာနာနာသောဇေဝနာနောဇာအာသောဇာဓမ္မာဥပိ္ပဇာတိဟေတုပိစေယတံခိတံဟေတုယာနဝအာရမဏေနဝပေယလာအဝိကတိနဝသာဘာဒဝိဒါရောအာသဝအာသဝတံပြုဒ္ဓတုက ပရိဇာဝါရနာအာသဝင်စေဝနာအာသွဝိပယုတ်တင်္စဓမ္မပရိဇာနာအာသောစေဝနာအာသွဝိပယုတ်သောဇာဓမ္မောဝိသတိတုပိစယနာအာသွင်စေဝနာအာသွဝိပယုတ်တင်္စဓမ္မပရိဇာနာအာသွဝိပယုတ်သောစေဝနာနောဇာအာသောဓမ္မောဝိသတိဟေတုပိစယနာအာသွင်စေဝနာအာသွဝိပယုတ်တင်္စဓမ္မပရိဇာနာအာသောစေဝ နာသောဝိပြုံသောသာနာအာသောဝိပြုံသောစေဝါနာနောအာသောသာဓမ္မဝိဇ္ဇဏီတုပစ္ဆေယနာအာသောဝိပြုံတင်စေဝါနာနောအာသွင်သာဓမ္မမတိသာနာအာသောဝိပြုံသောစေဝါနာနောအာသောသာဓမ္မဝိဇ္ဇဏီတုပစ္ဆေယနာအာသောဝိပြုံတင်စေဝါနာနောအာသွင်သာဓမ္မမတိသာနာအာသောစေဝါနာအာသောဝိပြုံသောသာဓမ္မဝိဇ္ဇတိတုပစ္ဆေယ နာသွာဝိပြုတ်တင်စေဝနာနောစာအာသွင်ဓမ္မပဋိစ္ဆာနာအာသောစေဝနာအာသောဝိပြုတ်တော်စာ နာအာသောဝိပြုတ်တော်စေဝနာနောစာသောစာဓမ္မဥပိသန္တိဣတုပစ္စယနာအာသွင်စေဝနာအာသောဝိပြုတ်တင်စာနာအာသောဝိပြုတ်တင်စေဝနာနောအာသွင်စာဓမ္မပဋိစ္ဆာနာအာသောစေဝနာအာသောဝိပြုတ်တော်စာဓမ္မဥပိသန္တိဣတုပစ္စယ နာအာသွင်စေဝါနာအာသွာဝိပြုတ်တင်စာနာအာသွာဝိပြုတ်တင်စေဝါနာနောဇအာသွင်စာဓမ္မံဒိဋ္ဌာနာအာသွာဝိပြုတ်တော်စေဝါနာနောဇအာသောဓမ္မောပိစတိအတုပစ္စယနာအာသွင်စေဝါနာအာသွာဝိပြုတ်တင်စာနာအာသွာဝိပြုတ်တင်စေဝါနာနောဇအာသွင်စာဓမ္မံဒိဋ္ဌာ နာအာသောဇေဝနာအာသောဝိပယုတ်သောဇာနာအာသောဝိပယုတ်သောဇေဝနာနောဇာအာသောဇာဓမ္မဥပိသံတိဟေတုပိစယတံခိတံဟေတုယာနဝအာရမဏေနဝပေယလာအာဝိတေနဝသဘာဒဝိဒါရောအာသောဝိပယုတ်တာသာသောဒုက္ခပရိစ္ဆဝါရအာသောဝိပယုတ်တံနာသာသွေနာမံဒိဋ္ဌာအာသောဝိပယုတ်တော်နာသာသောဓမ္မဥပိသတိဟေတုပိစယအာသောဝိပယုတ်တံ နတာသွေနာမမိစ္ဆာသွားဝေပြုံတော်နအနာသောဓမ္မောဥပ္ပစ္စတိအတုပစ္စယအာသွားဝေပြုံတာနတာသွေနာမမိစ္ဆာသွားဝေပြုံတော်နတာသောဇာအာသွားဝေပြုံတော်နနာသောဇာဓမ္မဥပ္ပစ္စန္တိဟေတုပစ္စယအာသွားဝေပြုံတံနနာသွေနာမမိစ္ဆာသွားဝေပြုံတော်နာနာသောဓမ္မောဝိဇ္ဇတိဟေတုပစ္စယအာသောဝိပယုတ်တံ နာသာသွင်သာသွဝိပြုဒ္ဓံနာသွင်နာနာသွင်သာဓမ္မံဒိဋ္ဌာသွဝိပြုဒ္ဓောနာနာသောဓမ္မောဝိဇတိဟေတုပစ္စယတံခိတံဟေတုယပင်္စအာရမဏိတွေပိယလာ အဝိတိပင်္စအာဘာဒဝိဒါရော အာသွာကောင်းစကံနေတိတံသင်္ချောသနာတုကနောသင်္ချောသနာနာမံဒိဋ္ဌာနောသင်္ချောသနောဓမ္မောဝိဇတိဟေတုပစ္စယ နောသင်္ချောသနံဓမ္မံဒိသနာနောသင်္ချောသနောဓမ္မောဝိသတိတုပစ္စယနောသင်္ချောသနံဓမ္မံဒိသနောသင်္ချောသနောသာနာနောသင်္ချောသနောသာဓမ္မဥပိသန္တိဧတုပစ္စယနာနောသင်္ချောသနံဓမ္မံဒိသနာနောသင်္ချောသနောဓမ္မောဝိသတိဧတုပစ္စယနာနောသင်္ချောသနံဓမ္မံဒိသနောသင်္ချောသနောဓမ္မောဥပိသတိဧတုပစ္စယ ဒါနောသင်္ကျောဇနံဓမ္မပဋိဇာနောသင်္ကျောဇနောဇာနာနောသင်္ကျောဇနောဇာဓမ္မဥပိဇာတိဟိတုပိစေယနောသင်္ကျောဇနေဇာနာနောသင်္ကျောဇနေဥဇာဓမ္မပဋိဇာနောသင်္ကျောဇနောဓမ္မောဝိဇ္ဇတိဟိတုပိစေယနောသင်္ကျောဇနေဇာနာနောသင်္ကျောဇနေဇာဓမ္မပဋိဇာနာနောသင်္ကျောဇနောဓမ္မောဝိဇ္ဇတိဟိတုပိစေယ နောသင်္ကျောစရင်သာနာနောသင်္ကျောစရင်သာဓမ္မံဒိသနောသင်္ကျောစနောသာနာနောသင်္ကျောစနောသာဓမ္မဝိဇ္ဇဏီတုဝိဇယတံခိတံဣတုယာနဝအရဏိနဝအပိယလာအဝိတေနဝအဘာဒဝိဒါရောသင်္ကျောစနိယဒုက္ခနာသင်္ကျောစနိယံဓမ္မံဒိသနာသင်္ကျောစနိယောဓမ္မောဝိဇ္ဇတိဣတုဝိဇယနာသင်္ကျောစနိယံဓမ္မံဒိသနာအသင်္ကျောစနိယောဓမ္မောဝိဇ္ဇတိဣတု နသင်္ယောဇနိယံဓမ္မံဒိဋ္ဌာနာသင်္ယောဇနိယောဇာနာအသင်္ယောဇနိယောဇာဓမ္မဥပ္ပဇာတိဟိတုပစ္စယနာအသင်္ယောဇနိယံဓမ္မံဒိဋ္ဌာနာအသင်္ယောဇနိယောဓမ္မဥပ္ပဇတိဟိတုပစ္စယနာအသင်္ယောဇနိယံဇာနာအသင်္ယောဇနိယံဇာဓမ္မံဒိဋ္ဌာနာအသင်္ယောဇနိယောဓမ္မဥပ္ပဇတိဟိတုပစ္စယသံခိတံ ဧတုယပင်စာအာရမဏိရိပယလာအဝိတေပင်စာသဗ္ဗတာဝိဒါရောသင်္ညောသနာတံပြုတ်တာဒုက္ခနာသင်္ညောသနာတံပြုတ်တာနာမံဒိဋ္ဌာနာသင်္ညောသနာတံပြုတ်တော်ဓမ္မောဝိသတိတုဝိဇေယနာသင်္ညောသနာတံပြုတ်တာနာမံဒိဋ္ဌာနာသင်္ညောသနာဝိပြုတ်တော်ဓမ္မောဝိသတိတုဝိဇေယ နာသေညောသနာသံယုတ်တံဓမ္မံဒိသနာသေညောသနာသံယုတ်တော်သာနာသေညောသနာဝိပြုံတော်သာဓမ္မဩဝိဇံတိဟေတုဝိဇယနာသေညောသနာဝိပြုံတံဓမ္မံဒိသနာသေညောသနာဝိပြုံတော်ဓမ္မဩဝိဇတိဟေတုဝိဇယနာသေညောသနာဝိပြုံတံဓမ္မံဒိသနာသေညောသနာသံယုတ်တော်ဓမ္မဩဝိဇတိဟေတုဝိဇယနာသေညောသနာဝိပြုံတံဓမ္မံဒိသနာသေညောသနာသံယုတ်တော်သာ နာသေသောသနာဝိပြုတ်တော်သာဓမ္မဝိဇ္ဇာတိတုပစ္ဆေယနာသေသောသနာသံပြုတ်တင်သာနာသေသောသနာဝိပြုတ်တင်သာဓမ္မံပိဋ္ဌာနာသေသောသနာသံပြုတ်တော်ဓမ္မဝိဇ္ဇာတိတုပစ္ဆေယနာသေသောသနာသံပြုတ်တင်သာနာသေသောသနာဝိပြုတ်တင်သာဓမ္မံပိဋ္ဌာနာသေသောသနာဝိပြုတ်တော်ဓမ္မဝိဇ္ဇာတိ ဟေတုပိစေယာနာသင်္ယောဇနာတံပြုတ်တင်သာနာသင်္ယောဇနာဝိပြုတ်တင်သာဓမ္မံပတိစာနာသင်္ယောဇနာတံပြုတ်တော်သာနာသင်္ယောဇနာဝိပြုတ်တော်သာဓမ္မဥပိသန္တိဟေတုပိစေယာသံခိတံဟေတုယာနာဝအာရမဏိသဗေယလာအဝိတေနဝသဗ္ဗတာဝိထာရောသင်္ယောဇနာသင်္ယောဇနိယဒုက္ခနာသင်္ယောဇနိံစေဝနာသင်္ နာအသင်ညောဇနိယံသာဓမ္မံသစ္စာနာသင်ညောဇနောဇေဝနာအသင်ညောဇနိယောသာဓမ္မောဝိဇတိဟတုဝိဇယနာအသင်ညောဇနိယံဇေဝနာသင်ညောနာအသင်ညောဇနိယံသာဓမ္မံသစ္စာနာ အသင်ညောဇနိယောဇေဝနာနာနောအသင်ညောဇနောသာဓမ္မောဝိဇတိဟတုဝိဇယနာသင်ညောဇနိယံဇေဝနာ နာသင်္ညောဇနိယဇာဓမ္မံတိဇာနာသင်္ညောဇနောဇေဝနာအသင်္ညောဇနိယောဇာနာသင်္ညောဇနိယောဇေဝနာနောဇာသင်္ညောဇနောဇာဓမ္မဥပိသံတိတုပိစေယနာသင်္ညောဇနိယံဇေဝနာနောဇာသင်္ညောဇနနာမံတိဇာနာအသင်္ညောဇနိယောဇေဝနာနောဇာသင်္ညောဇနောဓမ္မဥပိသတိတုပိစေယတိနိနာသင်္ညောဇနိယံဇေဝ နာအသင်ညောဇနိယံသာနာ အသင်ညောဇနိယံစေဝနာနောသင်ညောဇနိသဓမ္မံဒိသနာသင်ညောဇနောစေဝနာအသင်ညောဇနိယောဇာဓမ္မောပိဇာဥပိဇတိဧတုပစ္စယတိနိတံခိတံဟေတုယာနဝအရံလေနဝပေယလာအဝိကတိနဝသဘာဒဝိဒါရောတေညောဇနာတေညောဇနာတံပြုဒ္ဓဒုက္ခ နာတင်ညောဇနင်စေဝါနာတင်ညောဇနာဝိပယုန်င်သာဓမ္မပဋိဇာနာတင်ညောဇနောစေဝါနာတင်ညောဇနာဝိပယုန်သောဇာနာမောဝိဇတိတုပိစေယနာတင်ညောဇနင်စေဝါနာတင်ညောဇနာဝိပယုန်င်သာဓမ္မပဋိဇာနာတင်ညောဇနာဝိပယုန်သောစေဝါနာတင်နာနောတင်ညောဇနောဇာဓမ္မောဝိဇတိဣတုပိစေယနာတင်ညောဇနင်စေဝါနာ သင်္ချောသနာဝိမြုတ်တေသာဓမ္မံပရိသနာသင်္ချောသနောဇေဝနာသင်္ချောသနာဝိမြုတ်တော်သာနာသင်္ချောသနာဝိမြုတ်တော်ဇေဝနာနောသာသင်္ချောသနောသာဓမ္မဝိဇန္တိတုပိစယနာသင်္ချောသနာဝိမြုတ်တေဇေဝနာနောသာသင်္ချောသနာဓမ္မံပရိသနာသင်္ချောသနာဝိမြုတ်တော်ဇေဝနာနောသာသင်္ချောသနောဓမ္မဝိဇန္တိတုပိစယနာသင်္ချောသနာဝိမြုတ်တေဇေဝနာနောသာသင်္ချောသနာဓမ္မံပရိသနာ သင်္ညောဇနောဇေဝနာသင်္ညောဇနာဝိပြုတောသာဓမ္မောဥပိသတိဧတုပစ္စယနာသင်္ညောဇနာဝိပြုတေဇေဝနာနောသာသင်္ညောဇနာနာမံဒိဋ္ဌာနာသင်္ညောဇနောဇေဝနာသင်္ညောဇနာဝိပြုတောသာနာသင်္ညောဇနာဝိပြုတောဇေဝနာနောသာသင်္ညောဇနောသာဓမ္မောဥပိသတိဧတုပစ္စယ နာတင်ကျော်ဇနင်းစေဝနာတင်ကျော်ဇနာဝိပြုတ်တင်စာနာတင်ကျော်ဇနာဝိပြုတ်တင်စေဝနာနောဇာတင်ကျော်ဇရင်ဇာဓမ္မံဒိဇာနာတင်ကျော်ဇနောစေဝနာတင်ကျော်ဇနာဝိပြုတ်တော်ဇာဓမ္မောပိစတိဟေတုပိစေဟာတိနိတံခိတံဟေတုယာနဝပေဟလာအဝိကတိနဝသဗ္ဗတာဝိထာရောတင်ကျော်ဇနာဝိပြုတ်တာတင်ကျော်ဇနီယာတုက သင်္ယောသနာဝိပယုတ်တံနာသင်္ယောသနိယာနာမံတိစ္ဆာသင်္ယောသနာဝိပယုတ်တောနာသင်္ယောသနိယောဓမ္မောပိစတိဟေတုပိစယသင်္ယောသနာဝိပယုတ်တံနာသင်္ယောသနိယာနာမံတိစ္ဆာသင်္ယောသနာဝိပယုတ်တောနာသင်္ယောသနိယောဓမ္မောပိစတိဟေတုပိစယသင်္ယောသနာဝိပယုတ်တံနာသင်္ယောသနိယံဓမ္မံတိစ္ဆာသင်္ယောသနာဝိပယုတ်တောနာသင်္ယောသနိယောသသင်္ယောသနာဝိပယုတ်တော နာတေညောသနိယောဇာဓမ္မဝိဇန္တိတုပိစေယတေညောသနာဝိပယုဒ္ဓံနာတေညောသနိယံဓမ္မံဒိသတေညောသနာဝိပယုဒ္ဓောနာတေညောသနိယောဓမ္မောဝိဇတိဟိတုပိစေယတေညောသနာဝိပယုဒ္ဓံနာတေညောသနိယံဇာတေညောသနာဝိပယုဒ္ဓံနာတေညောသနိယံဇာဓမ္မံဒိသတေညောသနာဝိပယုဒ္ဓောနာတေညောသနိယောဓမ္မောဝိဇတိဟိတုပိစေယတံခိတံ ဟိတုယာပင်စပေယလာအဝိတေပင်စာသဗ္ဗတာဝိဓာရောသင်္ကျောသနာကောင်းစကံနေတိတံကန္ထဒုက္ခနောကန္ထဓမ္မံပိစ္ဆာနောကန္ထောဓမ္မောပိစတိဟိတုပိစေယနောကန္ထံဓမ္မံပိစ္ဆာနောနာနောကန္ထောဓမ္မောပိစတိဟိတုပိစေယနောကန္ထံဓမ္မံပိစ္ဆာနောကန္ထောဇာနာနောကန္ထောဇာဓမ္မဥပိသံတိဟိတုပိစေယ နာနောကန္တံဓမ္မံဒိသနာနောကန္တောဓမ္မောဝိဇတိဟိတုပစ္စယနာနောကန္တံဓမ္မံဒိသနောကန္တောဓမ္မောဥပိစ္စတိဟိတုပစ္စယနာနောကန္တံဓမ္မံဒိသနောကန္တောသာနာနောကန္တောသာဓမ္မဝိဇန္တိဟိတုပစ္စယနောကန္တေသာနာနောကန္တေသာဓမ္မံဒိသနော လောကနောဓမ္မောဝိသတိတုပိစေယနောကဏ္ဍသာနာနောကဏ္ဍဓမ္မံဒိဋ္ဌာနာနောကန္ထောဓမ္မောဥပိသတိဣတုပိစေယနောကဏ္ဍသာနာနောကဏ္ဍဓမ္မံဒိဋ္ဌာနောကန္ထောသာနာနောကန္ထောသာဓမ္မာဥပိသန္တိဣတုပိစေယသံခိတံဟိတုယာနဝပိယလာအဝိတေနဝသဗ္ဗဒါနဝကန္တနိယတုက နာဂန္ဓရိယံဓမ္မံဒိသနာဂန္ဓရိယောဓမ္မောဝိသတိတုဝိဇေယနာဂန္ဓရိယံဓမ္မံဒိသနာအာဂန္ဓရိယောဓမ္မောဥပိသတိတုဝိဇေယနာဂန္ဓရိယံဓမ္မံဒိသနာဂန္ဓရိယောသာနာဂန္ဓရိယောသာဓမ္မောဝိသတိတုဝိဇေယနာဂန္ဓရိယံဓမ္မံဒိသနာဂန္ဓရိယောဓမ္မောဝိသတိဧတုဝိဇေယနာဂန္ဓရိယောသာ နာအာဂန္တိယသာဓမ္မံသိသာတာအာဂန္တိယောဓမ္မောဝိသတိဟေတုပိစေယသံခိတံဟိတုယပင်စာပေယလာအဝိတေပင်စာသဗ္ဗတာပင်စာကန္ဓတံမြုဒ္ဓတုကနာကန္ဓတံမြုဒ္ဓံဓမ္မံသိစာနာကန္ဓတံမြုဒ္ဓဓမ္မောဝိသတိဟိတုပိစေယနာကန္ဓတံမြုဒ္ဓံဓမ္မံသိစာနာကန္ဓဝိမြုဒ္ဓဓမ္မောဝိသတိတုပိစေယနာကန္ဓတံမြုဒ္ဓံဓမ္မံသိစာ နာဂနာတံယုတ်တသာနာဂနာဝိပယုတ်တသာနာမအဝိဇန္တိဟိတုပစ္စယနာဂန္ဓဝိပယုတ်တနာမံဒိဋ္ဌာနာဂန္ဓဝိပယုတ်တောဓမ္မောဥပ္ပစ္စတိဟိတုပစ္စယနာဂန္ဓဝိပယုတ်တံဓမ္မံဒိဋ္ဌာနာဂန္ဓတံယုတ်တောဓမ္မောဥပ္ပစ္စတိဟိတုပစ္စယနာဂန္ဓသဝိပယုတ်တံဓမ္မံဒိဋ္ဌာနာဂန္ဓတံယုတ်တောသာ နာခန္ဓာဝိပြုတ်ောသာနာမဥပ္ပဇာနိတုပ္ပဇေယနာခန္ဓာသံပြုတ်တင်သာနာခန္ဓာဝိပြုတ်တင်သာဓမ္မံတိစ္ဆာနာခန္ဓာသံပြုတ်တော်ဓမ္မဥပ္ပဇတိတုပ္ပဇေယနာခန္ဓာသံပြုတ်တင်သာနာခန္ဓာဝိပြုတ်တင်သာဓမ္မံတိစ္ဆာနာခန္ဓာဝိပြုတ်တော်ဓမ္မဥပ္ပဇတိတုပ္ပဇေယနာခန္ဓာဝံပြုတ်တင်သာနာခန္ဓာဝိပြုတ်တင်သာဓမ္မံတိစ္ဆာနာခန္ဓာသံပြုတ်တော်သာနာခန္ဓာဝိပြုတ်တော်သာဓမ္မာ ဩဝိဇာနိတုပိစေယံတံခိတံဟေရုယာနဝအာရမေသဒိတိယာနဝပေဟလာအဝိကတိနဝသဘာဒဝိဒါရောကံထကန္နနိယဒုက္ခနာကန္နံဇေဝနာကန္နနိယဇာဓမ္မံဒိသနာကန္နောဇေဝနာအာကန္နနိယောဇာဓမ္မောဩဝိဇတိတုဝိဇေယနာကန္နံဇေဝနာကန္နနိယဇာဓမ္မံဒိသနာကန္နနိယောဇေဝနာ နာနောသာကံတော်ဓမ္မောဝိသတိဟိတုဝိဇယာနာကန္တင်ဇေဝနာကန္တနိယသာဓမ္မံဒိသနာကံတော်ဇေဝနာကန္တနိယောသာနာကန္တနိယောဇေဝနာနောသာကံတော်သာဓမ္မာဥပိသန္တိဟိတုဝိဇယာနာအာကန္တနိယဇေဝနာနောသာကန္တနာမံဒိသနာကန္တနိယောဇေဝနာနောကံတော်သာဓမ္မာဥပိသန္တိဟိတုဝိဇယာ နာအာကန္တိယံဇေဝနာနောဇာကန္တာနာမံဒိသနာကန္တောဇေဝနာကန္တိယောဇာဓမ္မဥပိသတိဟေတုပိစယနာကန္တိယံဇေဝနာနောဇာကန္တာနာမံဒိသနာကန္တောဇေဝနာကန္တိယောဇာနာအာကန္တိယောဇေဝနာနောဇာကန္တောဇာဓမ္မဝိသန္တိတုပိစယနာကန္တိဇေဝနာကန္တိယံဇာနာကန္တိယံဇေဝနာနောဇာ ကထင်စာဓမ္မံဒိသနာကံသောဇီဝနာအာကန္တိယောဇာဓမ္မောဝိဇ္ဇတိဟေတုပိစေယတိနိတံခိတံဟေတုယာနဝပေယလာအဝိကတိနဝသဗ္ဗတာဝိထာရောခန္ဓာခန္ဓာအတံမြုပ်တာဒုက္ခနာခန္ဓင်ဇေဝနာခန္ဓာဝိမြုပ်တင်သာဓမ္မံဒိသနာကံသောဇေဝ နာကန္တာဝိပယုတောသာဓမ္မောဝိသတိတုပိစေယနာကန္တင်ဇေဝနာကန္တာဝိပယုတင်သာဓမ္မံဒိသာနာကန္တာဝိပယုတောဇေဝနာနောဇာကန္တောဓမ္မောဝိသတိတုပိစေယနာကန္တင်ဇေဝနာကန္တာဝိပယုတင်သာဓမ္မံဒိသာနာကန္တောဇေဝနာကန္တာဝိပယုတောသာနာကန္တာဝိပယုတောဇေဝနာနောဇာကန္တောသာဓမ္မဝိသတိတုပိစေယ နာဂန္ဓာဝိပယုတ်တံဇေဝနာနောဇာကန္တံဓမ္မံဒိဋ္ဌာနာဂန္ဓာဝိပယုတ်သောဇေဝနာနောဇာကန္တောဓမ္မောဝိဇတိဟေတုပစ္စယနာဂန္ဓာဝိပယုတ်တံဇေဝနာနောဇာကန္တံဓမ္မံဒိဋ္ဌာနာဂန္ဓောဇေဝနာဂန္ဓာဝိပယုတ်သောဇာဓမ္မောဥပိစ္စတိဟေတုပစ္စယနာဂန္ဓာဝိပယုတ်တံဇေဝနာနောဇာကန္တံ နာမံဒိဋ္ဌာနာခံသောဇေဝနာခံတာဝိပယုတ်သောသာနာခံတာဝိပယုတ်သောဇေဝနာနောဇာခံသောသာဓမ္မဝိဇ္ဇဏီတုပိစေယနာခံတင်ဇေဝနာခံတာဝိပယုတ်တင်သာနာခံတာဝိပယုတ်တင်ဇေဝနာနောဇာခံတင်သာဓမ္မံဒိဋ္ဌာနာခံသောဇေဝနာခံတာဝိပယုတ်သောသာဓမ္မဝိဇ္ဇဏီတုပိစေယ နာဂန္တင်ဇေဝနာဂန္ဓဝိပယုတ်တင်သာနာဂန္ဓဝိပယုတ်တင်ဇေဝနာနောဇာဂန္တင်သာဓမ္မံဒိသာနာဂန္ဓဝိပယုတ်တော်ဇေဝနာနောဇာဂန္ဓောဓမ္မောဝိသတိဟိတုပစ္စယနာဂန္တင်ဇေဝနာဂန္ဓဝိပယုတ်တင်သာနာဂန္ဓဝိပယုတ်တင်ဇေဝနာနောဇာအန္တေဟံသာဓမ္မံဒိသာနာဂန္ဓောသာ နာဂန္တောစေဝနာဂန္ဓဝိပယုတ်တော်စာနာဂန္ဓဝိပယုတ်တော်စေဝနာ နောစာဂန္တောစာဓမ္မဥပိသံတိဟေတုပိစယတံခိတံဟေတုယာနဝပေယလာအဝိကတိနဝသဗ္ဗတာဝိထာရောကန္ဓဝိပယုတ်တာကန္နိယဒုက္ခကန္ဓဝိပယုတ်တာနာဂန္နိယံဓမ္မံဒိသကန္ဓဝိပယုတ်တော်နာဂန္နိယော ဓမ္မောပိသတိဟေတုပစ္စယခန္ဓာဝိပယုတ်တံဒါကန္တနိယံဓမ္မံပစ္စာခန္ဓာဝိပယုတ်တောဒါအာကန္တနိယောဓမ္မောပိသတိဟေတုပစ္စယခန္ဓာဝိပယုတ်တံနာကန္တနိယံဓမ္မံဒိသကန္ဓဝိပယုတော နာကန္တနိယောဇာကန္ဓဝိပယုတောနာအကန္တနိယောဇာဓမ္မဝိဇန္တိဟေတုပစ္စယကန္ဓဝိပယုတံနာအကန္တနိယံဓမ္မံဒိသကန္ဓဝိပယုတော နာကန္တရိယောဓမ္မောပိစတိဟေတုပိစယကန္တဝိပယုဒ္ဒံနာကန္တရိယံသာကန္တဝိပယုဒ္ဒံနာအာကန္တရိယံသာဓမ္မံဒိဋ္ဌာကန္တဝိပယုဒ္ဓောနာကန္တရိယောဓမ္မောပိစတိဟေတုပိစယသံခိတံဟေတုယပင်္စအာရမေဝိပိယလာအဝိဒေပင်္စသဗ္ဗဒဝိဒါရောကန္တကောက်သကံဒိဋ္ဌိတံဩဃာတိတုက နောဩကံဓမ္မံပဋိစ္စာပေဟာလာနောယောကံဓမ္မံပဋိစ္စာပေဟာလာဩဃာကောက်စကားယောဂအကောက်စကေသူအာမတနံအာသဝအကောက်စကေအာမတနာသရိတံနောနိဝရဏနာမံပဋိစ္စာပေဟာလာနိဝရဏကောက်စကေအာမတနံသိညောသနာကောက်စကေအာမတနာသရိတံနိဝရဏကောက်စကံဒိဋ္ဌိတံ ရာမာသာဓုကာတိနောဗြဟ္မာသံဓမ္မံဒိသနောဗြဟ္မာသောဓမ္မောဝိဇတိအတုပစ္စယသံခိတံနဗြဟ္မာထံဓမ္မံဒိသနာဗြဟ္မာသောဓမ္မောဝိဇတိအတုပစ္စယသံခိတံနဗြဟ္မာသသံပြုတ်တံဓမ္မံဒိသနာဗြဟ္မာသသံပြုတ်တောဓမ္မောဝိဇတိအတုပစ္စယနဗြဟ္မာတင်စေဝနာဗြဟ္မာတင်သာဓမ္မံဒိသနာဗြဟ္မာသောစေဝါ နာအပရမတောဇာဓမ္မောဝိဇတိအတုပစ္ဆေယနာပရမသင်္ဇေဝနာအပရမသင်္ဇာဓမ္မံဒိသနာပရမတောစီဝနာနောဇာပရမသောဓမ္မောဝိဇတိဟိတုဝိဇယနာပရမသင်္ဇေဝနာပရမသင်္ဇာဓမ္မံဒိသနာပရမသောစီဝနာအပရမတောဇာနာပရမတောစီဝနာ နာနောပရမသောဇာဓမ္မဥပိသန္တိဟိတုပိစယနာပရမတင်ဇေဝနာနောဇာပရမသံဓမ္မံဒိသနာပရမသောဇေဝနာအပရမသောဇာဓမ္မဥပိသတိတုပိစယနာပရမတင်ဇေဝနာပရမတင်ဇာနာအပရမတင်ဇေဝနာနောဇာပရမတင်ဇာဓမ္မံဒိသနာ နာဗရာမသောဇေဝနာဗရာမသောဇာဓမ္မောပိစတိအတုပစ္စယတံခိတံဗရာမသဝိပယုတံနာဗရာမဒါနာမံသိစ္စာဗရာမသဝိပယုတောနာဗရာမသောဓမ္မောပိစတိအတုပစ္စယဗရာမသဝိပယုတံနာဗရာမဒါနာမံသိစ္စာဗရာမသဝိပယုတောနာအဗရာမသောဓမ္မောပိစတိဟေတုပစ္စယ ပရမတဝိပယုဒံနာပရမတနာမတိဇာပရမတဝိပယုဒောနာပရမတောဇာပရမတဝိပယုဒောနာအပရမတောဇာဓမ္မာဩဝိဇန္တိဟေတုပိစယပရမတဝိပယုဒံနာအပရမတနာမတိဇာပရမတဝိပယုဒောနာပရမတောဓမ္မောဝိဇန္တိဟေတုပိစယပရမတဝိပယုဒံနာအပရမတံ နာဗြဟ္မထင်္စာဗြဟ္မသာဝိပြုဒ္ဓနာအဗြဟ္မထင်္စာဓမ္မံဒိသဗြဟ္မသာဝိပြုဒ္ဓနာဗြဟ္မတောဓမ္မောဝိသတိဒုဝိဇေယိဒုယာပင်္စာအာရမဏိတွေပိယလာ အာဝိဒေပင်္စာဗြဟ္မသာကောင်းစကားနေတိတံအာရမဏတုကနာသာရမဏနာမံဒိသနာသာရမဏဓမ္မောဥဝိသတိအတုပစ္ဆေယ နာသာရမန္တံဓမ္မံဒိသနာနာရမဏောဓမ္မောပိစတိတုပိစေယနာသာရမဏံဓမ္မံဒိသနာသာရမဏောဇာနာနာရမဏောဇာဓမ္မောပိစန္တိဟိတုပိစေယနာနာရမဏံဓမ္မံပဋိစ္စနာနာရမဏောဓမ္မောပိစတိတုပိစေယနာအပနာနာရမဏံဓမ္မံပဋိစ္စနာသာရမဏောဓမ္မောဝိဇတိတုဝိဇေယနာနာရမဏဓမ္မံပဋိစ္စနာသာရမဏောဇာနာနာရမဏောဇာဓမ္မာ ဩဝိဇာနိဒုဝိဇေယနာသာရမဏ္ဍာနာနာရမဏ္ဍာဓမ္မံဒိဋ္ဌာနာသာရမဏောဓမ္မောဝိဇတိအတုပစ္ဆေယနာသာရမဏ္ဍာနာနာရမဏ္ဍာဓမ္မံဒိဋ္ဌာနာနာရမဏောဓမ္မောဝိဇတိအတုပစ္ဆေယနာသာရမဏ္ဍာနာနာရမဏ္ဍာဓမ္မံဒိဋ္ဌာနာသာရမဏောဇာနာနာရမဏောဇာဓမ္မောဝိဇတိအတုပစ္ဆေယသံခိတံဟေတုယာနဝပေယလာအဝိကတိနဝသဘာထဝိထာရော စိတ်ဓာတုကနာစိတ်ဓာနာမံဒိသနာစိတ်တော်ဓမ္မောပိစတိတုပိစယနာစိတ်ဓာနာမံဒိသနာနောစိတ်တော်ဓမ္မောပိစတိတုပိစယနာစိတ်ဓာဓမ္မံဒိသနာစိတ်တော်သာနာနောစိတ်တော်သာဓမ္မဝိဇန္တိဟေတုပိစယနာနောစိတ်ဓာဓမ္မံဒိသနာစိတ်တော်ဓမ္မောဥပိစတိတုပိစယ နာစိတ်တေသာနာနောစိတ်တေသာဓမ္မံဒိသနာစိတ်တောဓမ္မောဥပိသတိအတုပိစေယသံခိတံဟေတုယပင်္စသဗ္ဗတာပင်္စစေတတိကတုကနာစေတတိကံဓမ္မံဒိသနာစေတိကောဓမ္မောဝိသတိတုပိစေယနာစေတတိကံဓမ္မံဒိသနာအစေတတိကောဓမ္မောဩဝိသတိဟေတုပိစေယနာစေတတိကံဓမ္မံဒိသနာစေတိကောဇာနာအစေတိကောဇာဓမ္မာ ဩဝိဇာနိအတုဝိဇာနာစေတိခန္ဓာမံဒိသနာစေတိကောဓမ္မောဝိဇတိအတုပစ္ဆေယနာစေတိကံဓမ္မံဒိသနာစေတိကောဓမ္မောဝိဇတိဟေတုပစ္ဆေယနာစေတိကံဓမ္မံဒိသနာစေတိကောဇာနာအာစေတိကောဇာဓမ္မာဝိဇန္တိဟေတုဝိဇယနာစေတိကံဇာနာစေတိကံဇာဓမ္မံဒိသနာစေတိကောဓမ္မောဝိဇတိ နစေရတိကောဓမ္မောအဝိဇ္ဇတိတုဝိဇယနာစေရတိကံဇာနာအစေရတိကံဇာဓမ္မံပရိဇာနာစေရတိကောဓမ္မောဝိဇ္ဇတိတုဝိဇယနာစေရတိကံဇာနာအစေရတိကံဇာဓမ္မံပရိဇာနာစေရတိကောဇာနာစေရတိကောဇာဓမ္မောဝိဇ္ဇတိတုဝိဇယ ဟေတုယာနဝပေယလာအဝိတေနဝသဗ္ဗတာဝိထာရောစိတ်ဓာတံမြုပ်တာဒုက္ခနာစိတ်ဓာတံမြုပ်တံဓမ္မံပစ္ဆာနာစိတ်ဓာတံမြုပ်တောဓမ္မောပိစတိအတုပိစယစိတ်ဓာမတိစ္ဆာစိတ်ဓာသမုဋ္ဌာနံရူပံနာစိတ်ဓာသမုဋ္ဌာနံဓမ္မံပတိစ္ဆာနာစိတ်ဓာဝိမြုတော်ဓမ္မဥပိသတိအတုပစ္စယစိတ်ဓာမတိစ္ဆာစိတ်ဓာသမုဋ္ဌစိတ်ဓာတာမြုပ်တကခန္ဓာ ပစ္စနိယာဒုက္ခမတ္တာနိနဝဓမ္မံဓမ္မံပုရိတုံနဝနဝအဉ္ညာနိကရောတုစိတ်ဓာတံသတ္ထာတုကနာစိတ်ဓာတံသတ္တံဓမ္မံသစ္စာနာစိတ်ဓာတံသာတော်ဓမ္မောပိစတိအတုပိစယတုယာနဝစိတ်ဓာသမုဋ္ဌာနာတုကနာစိတ်ဓာသမုဋ္ဌာနာဓမ္မံသစ္စာနာစိတ်ဓာသမုဋ္ဌာနောဓမ္မောဥပိစတိအတုပိစယဟေတုယာနဝစိတ်ဓာသာဘူတုက နာစိတ်တာသာဘုံနာမံဒိသာနာစိတ်တာသာဘူတံမောဥပ္ပဇတိတုပိစေယတုယာနဝစိတ်တာနုပရိဝတိဒုက္ခနာစိတ်တာနုပရိဝတိဓမ္မံဒိသာနာစိတ်တာနုပရိဝတိဓမ္မောဥပ္ပဇတိဣတုပိစယဣတုယာနဝစိတ်တာတံသာဒသမုဒ္ဒနာဒုက္ခနာစိတ်တာတံသာဒသမုဒ္ဒနံဓမ္မံဒိသာနာစိတ်တာတံသာဒဗုဒ္ဓနောဓမ္မောဥပ္ပဇတိတုပိစေယတုယာနဝ စေတသံသတာသမုဒ္ဒနာသဟဘုဒုက္ခနာစေတသံသတာသမုဒ္ဒနာသဟဘုံဓမ္မံဒေသနာစေတသံသတာသမုဒ္ဒနာသဟဘုဓမ္မောဝိဇတိတုဝိဇယိတုယာနဝစေတသံသတာသမုဒ္ဒနာနုပရိဝတိဒုက္ခနာစေတသံသတာသမုဒ္ဒနာနုပရိဝတိဓမ္မံဒေသနာစေတသံသတာ မௌဒါနာနုပရိဝတိဓမ္မဥပိသတိဧတုပစ္စယဟေတုယာနဝဘေယလာအဝိတေနဝသဗ္ဗတဝိဒါရောဣဇတိကာဒုက္ခနာဣဇတိကံဓမ္မံဒိသနာဣဇတိကောဓမ္မောပိဇတိအတုပိစေယဒီနိနာဘာဟိတံဓမ္မံဒိသနာဘာဟိရောဓမ္မောပိဇတိတုပိစေယပရိသန္ဒိကနိစိတ်တံဒိသာ အစ္ဆတိကံကရတာရူပံတံခိတံယေတုယနဝပိယလာအဝိတေနဝသဘာဒဝိဒါရောဥပါရာဒုက္ခနာဥပါရာဓမ္မံဒေသနာဥပါရာဓမ္မောဝိဇတိအတုပစ္စယနာဥပါရာဓမ္မံဒေသနာနောဥပါရာဓမ္မောဝိဇတိအတုပစ္စယနာဥပါရာဓမ္မံဒေသနာဥပါရာဇာနာနောဥပါရာဇာဓမ္မာဥပ္ပဇန္တိအတုပစ္စယ

နာနုပါရိဏံဓမ္မံဒေသနာနုပါရိဏောဓမ္မောဝိသတိတုဝိဇယနာနုပါရိဏံဓမ္မံဒေသနာဥပါရိဏောဓမ္မောဝိသတိဣတုပိစယနာနုပါဒိဏံဓမ္မံဒေသနာဥပါရိဏောဇာနာနုပါဒိဏောဇာဓမ္မာအဝိဇံတိဟိတုပိစယံ နာဥပါရိနေသာနာနုပါရိနေသာဓမ္မံပစ္ဆနာဥပါရိနောဓမ္မောပိသတိအတုပိစေယသံခိတံဟေတုယပင်သာသဗ္ဗန္တာဝိထာရောအန္တရဒုက္ခနိဋ္ဌိတံဥပါရဏကောစကနာဥပါဒနံဓမ္မံဒိသနာဥပါရဓမ္မောဥပိသတိအတုပိစေယသံခိတံကိလေသာဒုက္ခ နောကိလေသံဓမ္မမတိစ္ဆာနောကိလေသောဓမ္မောပစ္စတိအတုပစ္ဆေယနောကိလေသံဓမ္မံဒိသနာနောကိလေသောဓမ္မောဝိသတိတုပိစေဟာနောကိလေသံဓမ္မံဒိသနောကိလေသောသာနာနောကိလေသောသာဓမ္မောဝိသတိတုပိစေဟာနာနောကိလေသံဓမ္မံဒိသနာနောကိလေသောဓမ္မောဝိသတိတုပိစေဟာတိနိနောကိလေသံသာ နာနောကိလေသင်္သာဓမ္မံပိဿာနောကိလေသောဓမ္မောဝိသတိဟေတုပိစယတိနိတံခိတံဟေတုယာနဝသဗ္ဗရာနဝသံကိလေတိကဒုက္ခနာတံကိလေတိကနာမံပိဿာနာတံကိလေတိကောဓမ္မောဝိသတိဟေတုပိစယနာတံကိနာတံကိလေတိကံဓမ္မံပိဿာနာတံကိလေတိဟောဓမ္မော ဓမ္မောပိစတိဟိတုပစ္စယနာတံကိလေနာတံကိလေတိကံဓမ္မံဒိသနာတံကိလေတိကောသာနာအတံကိလေတိကောသာဓမ္မောပိစံတိဟိတုပစ္စယနာအတံကိလေတိကံဓမ္မံဒိသနာတံကိလေတိကောဓမ္မောပိစတိဟိတုပစ္စယနာတံကိလေတိကံသာနာတံကိလေတိကံသာဓမ္မံဒိသနာ အတံကိလေတိဟောဓမ္မောပိသတိဟိတုပိစေယတံခိတံဟိတုယပင်စပိယနာဥဒေပင်စသဗ္ဗထာဝိထာရောတံကိလေသာဒုက္ခနာတံကိလေသံဓမ္မံဒိသနာတံကိလေသောဓမ္မောပိသတိတုပိစေယနာအတံကိလေသံဓမ္မံဒိသနာတံကိလေသောဓမ္မောပိသတိဣတုပိစယံ ကိလေသာတံမြုတ်တာဒုက္ခနာကိလေသာတံမြုတ်တံဓမ္မံတိစ္ဆာနာကိလေသာတံမြုတ်တာဓမ္မောဝိဇ္ဇတိအတုပစ္ဆေယနာကိလေသာဝိပယုတ်တံဓမ္မံတိစ္ဆာနာကိလေသာဝိပယုတ်တော်ဓမ္မောဝိဇ္ဇတိအတုပစ္ဆေယဒီနိနာဂိလေသာတံပြုတ်တင်သာနာဂိလေသာဝိပြုတ်တင်သာဓမ္မံဒေသနာဂိလေသာတံပြုတ်တော်ဓမ္မောပိစတိအတုပစ္စယအံခိတံဟေတုယာပင်္စအဝိတေပင်္စသဗ္ဗတာဝိထာရော ကိလေသာတံကိလေတိကာဒုက္ခနာကိလေသံစေဝနာအတံကိလေတိကံသာဓမ္မံပရိသနာကိလေသောစေဝနာအတံကိလေသောစေဝနာကိလေသောစေဝနာအတံကိလေတိကောဇာဓမ္မောဝိသတိအတုဝိဇယတိနိ နာအတံကိလေတိကံစေဝနာနောဇာကိလေသာဓမ္မံပရိစ္ဆာနာအတံကိလေတိကောစေဝနာနောကိလေသောဓမ္မောပိသတိယတုပစ္စယာတိနိနာကိလေသင်စေဝနာအတံကိလေတိကံသာနာအတံကိလေတိကံစေဝနာနောဇာကိလေသံဇာဓမ္မံပရိစ္ဆာနာကိလေသောစေဝနာ နာတံခိလေတိကောဇာဓမ္မဝိဇတိအတုပိစယတိနိတံခိတံဣတုယာနောကိလေသာတံခိလေဓာတုကနာကိလေသံဇေဝနာတံကိလေသံသာဓမ္မံဒိသနာကိလေသောဇေဝနာတံကိလေသောဇာဓမ္မဝိဇတိအတုပိစယတိနိနာတံကိလေသံဇေဝနာနောဇာကိလေသာဓမ္မံဒိသနာအတံကိလေသောဇေဝနာနောဇာ ကိလေသာဓမ္မဝိဇ္ဇတိအတုပစ္ဆေယတိနိနာကိလေသင်ဇေဝနာတံကိလေသင်ဇာနာတံကိလေသင်ဇေဝနာနောဇာကိလေသံဇာဓမ္မံတစ္ဆာနာကိလေသောဇေဝနာတံကိလေသောဇာဓမ္မောဥပ္ပိဇတိဟေတုပစ္ဆေယတိနိတံခိတံဟေတုယနဝကိလေသာကိလေသာတံပြုတ်တာဒုက္ခ နာဂိလေတံစေဝနာဂိလေတာဝိပယုတ်တံသဓမ္မံတိစ္ဆာနာဂိလေသောစေဝနာဂိလေတာဝိပယုတ်သောသာဓမ္မောဝိသတိအတုပစ္စယတိနိနာဂိလေတာဝိပယုတ်တံစေဝနာနောသာဂိလေတာနာမံတိစ္ဆာနာဂိလေတာအမြုတ်သောစေဝနာနောသာဂိလေသောဓမ္မောဝိသတိဟေတုပစ္စယတိနိ နာကိလေသင်္စေဝါနာကိလေသာဝိပယုတ်တင်သာနာကိလေသာဝိပယုတ်တင်စေဝါနာနောဇာနာနောဇာကိလေသင်္စာဓမ္မဓမ္မံဒိဇာနာကိလေသောစေဝါနာကိလေသာဝိပယုတ်သောဇာဓမ္မောဝိဇတိအတုပစ္စယတိနိတံခိတံဟေတုယာနဝကိလေသာဝိပယုတ်တံကိလေတံကိလေတိကဒုက္ခ ကိလေသာဝိပယုဒ္ဓနာတံကိလေတိကံဓမ္မံပဋိစ္စာကိလေသာဝိပယုဒ္ဓော နာတံကိလေတိကောဓမ္မောဝိသတိဟေတုပစ္စယကိလေသာဝိပယုဒ္ဓံနာတံကိလေတိကံဓမ္မံပဋိစ္စာကိလေသာဝိပယုဒ္ဓောနာတံကိလေတိကောဓမ္မောဝိသတိဟေတုပစ္စယကိလေသာဝိပယုဒ္ဓနာနာတံကိလေတိကံဓမ္မံဓမ္မံပဋိစ္စာ ကိလေသာဝိပြုံတော်နာနာတံကိလေတိကောဇာကိလေသာဝိပြုံတော်နာတံကိလေတိကောဇေဝဩဝိဇံဒီဒုဝိဇေယကိလေသာဝိပြုဒ္ဓနာတံကိလေတိကံဓမ္မံဒိသကိလေသာဝိပြုဒ္ဓောနာအတံကိလေတိကောဓမ္မောဝိဇတိအတုပစ္စယကိလေသာဝိပြုဒ္ဓနာတံကိလေတိကံသာကိလေသာဝိပြုဒ္ဓံ နာတံကိလေသီကင်းစာဓမ္မံပရိစ္ဆာကိလေသာဝိပယုတော နာတံကိလေသီကောဓမ္မောဝိဇ္ဇတိနာတံကိလေသီကောဓမ္မောဝိဇ္ဇတိဟေတုပစ္စယတံခိတံဟေတုယနဝအာရမဏိသတ္တာရိဟေတုယပင်္စသဗ္ဗထဝိထာရော နာသနေနာပါဒပါဒုက္ခနာဒသနေနာပါဒပါဟိတုကန္တမံဒိသနာဒသနေနာပါဒဘောဓမောဩဝိဇတိတုဝိဇယနာနာဒသနေနာပါဒပါဏမံဒိသနာဒသနေနာနာနာဒသနေနာပါဒဘောဓမောဝိဇတိဟိတုဝိဇယတိနိနာဒသနေနာမာဒဗေယံဇာနာနာဒသနေနာ

နာနာဘာဝနာယာဘာဒဗန္ဒမံဒိသနာနာဘာဝနာယာဘာဒမောဓမ္မောဥပိသတိအတုပစ္စယာတိနိနာဘာဝနာယာဘာဒပင်္ဇာနာနာဘာဝနာယာဘာဒပင်္ဇာဓမ္မံဒိသနာဘာဝနာယာဘာဒမောဓမ္မောဥပိသတိအတုပစ္စယာတံခိတံဣတုယာပင်္ဇာသဒ္ဒနေနာဘာဒဝဟေတုကာဒုက္ခ နာတသနေနာဘာတဘာဟိတုကံဓမ္မံဒိသနာတသနေနာဘာတဘာဟိတုကောဓမ္မောဝိသတိဟိတုပစ္စယာတိနိနာနာတသနေနာဘာတဘာဟိတုကံဓမ္မံဒိသနာနာတသနေနာဘာတဘာဟိတုကောဓမ္မောဝိသတိဟိတုပစ္စယာတိနိနာတသနေနာဘာတဘာဟိတုကံဓမ္မံဒိသနာ နာဒသနေနာဘာဒမဟိတုကံဓမ္မံဒိသနာနာဒသနေနာဘာဒမဟိတုကောဓမ္မောဝိသတိအတုပိစေအာတိနိနာဒသနေနာဘာဒမဟိတုကံသာနာ နာဒသနေနာဘာဒမဟိတုကံသာဓမ္မံဒိသနာဒသနေနာဘာဒမဟိတုကောဓမ္မောဝိသတိအတုပိစေအာတိနိတံခိတံဟေတုယာနဝဘာဝနာယဘာဒမဟိတု ဘာဝနာယာဘာဓမ္မဟိတုကဒုက္ခနာဘာဝနာယာဘာဓမ္မဟိတုကဓမ္မမဋိစ္ဆာဘာဝနာယာအာဓမ္မဟိတုကောဓမ္မဥပိသတိတုပိစေဟာတိနိနာနာဘာဝနာယာဘာဓမ္မဟိတုကဓမ္မမဋိစ္ဆာနာနာဘာဝနာယာဘာဓမ္မဟိတုကောဓမ္မဥပိသတိဟိတုပိစေဟာတိနိနာဘာဝနာယာဘာဓမ္မဟိတုကံသာနာ နာဘာဝနာယအာတဘဟိတုကံသဓမ္မံတိသာနာဘာဝနာယဘာတဘဟိတုကောဓမ္မောဩဝိဇတိတုဝိဇယတိနိတံခိတံဟိတုယာနဝသဝိတကဒုက္ခသဝိတကဒုက္ခနာသဝိတကဓမ္မံတိသာ နာသဝိတကောဓမ္မောဝိသတိတုပိစေအာတိနိတံခိတံနာတိပတိယနာအဝိတကံဓမ္မံသစ္စာနာဝိတကောဓမ္မောဝိသတိအတုပိစေယတိနိနာဝိတကံဓမ္မံသစ္စာနာအဝိတကောဓမ္မောဝိသတိအတုပိစေယတိနိ

သံခိတံနာပိတိကံဓမ္မံတိစ္ဆာနာပိတိသာတောဓမ္မောဥပ္ပိသတိဣတုပစ္စယတိနိနာအပိတိကံဓမ္မံတိစ္ဆာနာပိတိကောဓမ္မောဝိသတိတုပစ္စယတိနိနာအရုနာအပိတိကံသာနာအပိတိကံသာဓမ္မံတိစ္ဆာနာသပိတိကောဓမ္မောဝိသတိတုပစ္စယတိနိတံခိတံ ဟေတုယာနဝသာဝိတကဒုက္ခနာသာဝိတကနာမပိစ္ဆာနာသာဝိတကောဓမ္မောပိစ္ဆတိဟေတုပိစ္ဆယာတိနိနာဝိတကံဓမ္မံပိစ္ဆာနာဝိတကောဓမ္မောပိစ္ဆတိဟေတုပိစ္ဆယာတိနိနာသာဝိတကံသာနာဝိတကံသာဓမ္မံပိစ္ဆာနာသာဝိတကောဓမ္မောဥပိစ္ဆတိဟေတုပိစ္ဆယာတိနိသံခိတံဟေတုယာနဝ သာဝိဇာရာဒုက္ခနာသာဝိဇာရံဓမ္မံဒိသနာသာဝိဇာရောဓမ္မောပိစတိအတုပိစယတိနိနာဝိဇာရံဓမ္မံဒိသနာဝိဇာရောဓမ္မောပိစတိအတုပိစယတိနိနာသာဝိဇာရင်ဇာနာဝိဇာရင်ဇာဓမ္မံဒိသနာသာဝိဇာရောဓမ္မောပိစတိအတုပိစယတိနိတံခိတံဟေတုယာနဝအပိတိကဒုက္ခနာသပိတိကံ ဓမ္မံဒိသနာတပိတိကိုဓမ္မောပိစတိဟိတုပိစယတိနိနာပိတိကံဓမ္မံဒိသနာပိတိကိုဓမ္မောပိစတိဟိတုပိစယတိနိနာတပိတိကံသာနာပိတိကံသာဓမ္မံဒိသနာတပိတိကိုဓမ္မောပိစတိဟိတုပိစယတိနိသံခိတံဟိတုယာနဝပိတိသာဓာတုကာနာပိတိသာဓမ္မံဒိသနာပိတိသာဓမ္မောပိစတိဟိတုပိစယတိနိ နာနာပိတိသာဒါနာမံဒိသာနာနာပိတိသာဒောဓမ္မောပိစတိဟေတုပစ္စယာတိနိနာပိတိသာတင်သာနာနာပိတိသာတင်သာဓမ္မံဒိသာနာပိတိသာဒောဓမ္မောပိစတိဟေတုပစ္စယာတိနိတံခိတံဟေတုယာနဝဒုက္ခသာဒဒုက္ခနာဒုက္ခသာဒနာမံဒိသနာဒုက္ခသာဒောဓမ္မောပိစတိဟေတုပိစယာတိနိ နာ နာဒုက္ခသာဒါနာမံဒိဋ္ဌာနာနာဒုက္ခသာတောဓမ္မဥပိသတိအတုပစ္စယတိတိနာဒုက္ခသာဒင်္ဇာနာနာဒုက္ခသာဒင်္ဇာဓမ္မံဒိဋ္ဌာနာဒုက္ခသာတောဓမ္မဥပိသတိအတုပစ္စယတိနိတံခိတံဟေတုယာနဝဥပခာသကတဒုက္ခနာဥပခာသကတဓမ္မံဒိဋ္ဌာနာဥပခာသာတောဓမ္မဥပိသတိအတုပစ္စယတိနိ ဒါနာဥပကသာဒန္တမမဒိသနာအနာဥပကသာဒောဓမ္မောဝိသတိတုဝိဇေယတိနိနာဥပကသာဒင်္ဇာနာနာဥပကသာဒင်္ဇာဓမ္မံဒိသနာဥပကသာဒောဓမ္မောဥပိသတိဣတုဝိဇေယတိနိတံခိတံဣတုယနဝကာမဝဆရဒုက္ခနာဂမဝဆရံဓမ္မံဒိသနာဂမဝဆရောဓမ္မောဥပိသတိဣတုဝိဇေယတိနိ နာနာကာမဝစရံဓမ္မံဒိသနာနာကာမဝစရဓမ္မောဥပိသတိဣတုပစ္စယတိနိနာကာမဝစရံသာနာနာကာမဝစရံသာဓမ္မံဒိသနာကာမဝစရောဓမ္မောဝိဇတိတုဝိဇယတိနိတံခိတံဟိတုယာနဝရူပဝစရတုကာနာရူပဝစရဓမ္မံဒိသနာရူပဝစရောဓမ္မောဝိဇတိဣတုပစ္စယတိနိ နာနာရူပဝဇရံဓမ္မံဒိသနာနာနုပဝဇရောဓမ္မောဥပိသတိအတုပစ္ဆယာတိနိနာရူပဝဇရံဇာနာနာရူပဝဇရံဇာဓမ္မံဒိသနာရူပဝဇရောဓမ္မောဥပိသတိအတုပစ္ဆယာတိနိတံခိတံဟေတုယာနဝအရူပဝဇရာတုကနာရူပဝဇရံဓမ္မံဒိသနာရူပဝဇရောဓမ္မောဥပိသတိအတုပစ္ဆယာဧကံ နာနာအရူပဝဇရံဓမ္မပရိသနာနာအရူပဝဇရောဓမ္မောဥပိသတိအတုဝိဇယာတိနိနာအရူပဝဇရံသာနာနာအရူပဝဇရံသာဓမ္မပရိသနာ ရူပဝဇောဓမ္မောဥပိသတိအတုဝိဇယာဧကံသံခိတံဟေတုယပင်စာပရိယပံနာတုက နာပရိယပါဏံဓမ္မံဒိသနာပရိယပါဏောဓမ္မောပိစတိဟတုပစ္စယတိနိနာအပရိယပါဏံဓမ္မံဒိသနာပရိယပါဏောဓမ္မောပိစတိတုပစ္စယဧကံနာပရိယပါဏိသာနာပရိယပါဏိသာဓမ္မံဒိသနာပရိယပါဏောဓမ္မောပိစတိဟတုပစ္စယဧကံသံဂိတံဟိတုယပင်္စနေယာနိကတုက နာ နေယာနိကန္ဓာမံဒိသနာ နေယာနိကောဓမောပိစတိဟေတုပစ္စယဧကံနာနေယာနိကန္ဓာမံဒိသနာနေယာနိကောဓမောဥပိစတိဟေတုပစ္စယတိနိနာနေယာနိကံဇာနာအနေယာနိကံဇာဓမ္မံဒိသနာ နေယာနိကောရာမောဝိဇတိဟေတုဝိဇယာဧကံတံခိတံဟေတုယာပင်စာနိဓာတုက နာနိတံဓမ္မံဒိသနာနိတောဓမ္မောပိသတိအတုပစ္စယဧကံနာအနိတံဓမ္မံဒိသနာနိတောဓမ္မောပိသတိအတုပစ္စယတိနိနာနိတံဇာနာနိတံဇာဓမ္မံဒိသနာနိတောဓမ္မောပိသတိဟေတုပစ္စယဧကံသံခိတံဟေတုယာပင်စာသာဥဒရာတုကနာသာဥဒရာနာမံဒိသနာသာဥဒရာဓမ္မောပိသတိဟေတုပစ္စယတိနိ နာနုဒရံဓမ္မံဒိသနာနုဒရံဓမ္မောပိစတိအတုပစ္စယဧကံနာသာဥဒရင်သာနာအနုဒရင်သာဓမ္မံဒိသာနာအနုဒရဓမ္မောဝိဇတိအတုပစ္စယဧကံသံခိတံဟေတုယပင်္စသရဏတုကနာသရဏဓမ္မံဒိသာနာသရဏဓမ္မောဝိဇတိအတုပစ္စယဧကံနာရဏံဓမ္မံဒိသာနာရဏဓမ္မောဝိဇတိအတုပစ္စယတိနိ နာတရဏင်္ဇာနာရဏင်္ဇာဓမ္မံပရိဇာနာတရဏောဓမ္မောဝိဇ္ဇတိဟေတုပိစေဟာဧကံတံခိတံဧတုယပင်္စဗိဋ္ဌိဒုက္ခံနေတိတံဓမ္မပစ္စနိဒုက္ခပဋ္ဌာနံနေတိတံဣဒံမေဘုံညာဒုက္ခဝံဟောတုဣဒံမေဘုံညာနိဗ္ဗာနတပစ္စယောဟောတုပါဖေဟာ